သာသနာတော်တက္ကရာ1555ခုနှစ်ဘောဂကောဇာတက္ကရာ1383ခုနှစ်ဘုရဝတ္တန္တမူလရာတိဝါစုလပြည့်ကျော်ရှိရလေယနေ့ရှင်မြတ်သာသနာရေးတာတို့ဓမ္မတာဝနာကုသိုလ်လူလာရောက်ရှိပူကြတဲ့ဓမ္မမာမက တရားလူနာကြတယ်။ဒီမဲ့ဝဓမ္မမိသားစုများဒီဓမ္မဒါနတရားလူပေးလူမှာကတော့ဘုန်းကြီးတို့မရုရသဝါဟိနိဆိုတဲ့ကျမ်းမှာထုတ်နှုတ်ပြထားတယ်။သင်္ကန်းအလူဒါနရှင်လေးကိုဘုန်းကြီးတို့ဒီနေ့ဒီဝတ္ထုကြောင်းလေးနဲ့ထုတ်ပြီးတော့ဟောကြားပေးဖို့ဖြစ်ပါတယ်။ဒီသင်္ကန်းလူဒါနဆိုတာ ဘုန်းကြီးတို့မြန်မာနိုင်ငံဗုဒ္ဓဘာသာဝင်နိုင်ငံဖြစ်တရားမျိုးဆိုမြန်မာနိုင်ငံမှာမြို့ရောတောပါဒီခုလိုဝါဆိုလအချိန်ကာလမှာဘာသူဝဲပြီးသင်တွဲနေကြတယ်ဝါဆိုသင်္ကန်းဆက်ကလူတန်းမွဲပြီးသင်တွဲနေကြတယ်တောရောမြို့ရောအဲဒီမှာတောရောမြို့ရောတွေမဟုတ်ဘူးကဘာအရရမှာရောက်ရှိပြီးတော့နေကြတဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ ပုဂ္ဂိုလ်များလည်းမိမိတို့ရောက်တာဒေသတကုလဝါဇုဏအရှင်ရောက်ပြီဆိုတာနဲ့ဝါဇုသင်္ကန်းဆက်ကလူကြံမွဲတယ်ဒီလိုပြီးတော့ဝါဇုသင်္ကန်းဉာဏ်သံဃာတော်များကိုသူတန်းရတယ်တရားရှင်ကိုရောမြတ်ကြီးပွင့်ထုံးပေါ်ပေါက်တော်မူတဲ့အချိန်ခါကာလတုန်းကအခုလိုသင်္ကန်းလူတန်းတဲ့ပုဂ္ဂိုလ်ဆိုတာလည်းမရှိသေးဘူး ဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်လည်းပဲပန်တုကူလစီဝရဆိုတဲ့ပန်တကူသင်္ကန်းမင်းဝေယုပန်သင်္ကန်းကိုဝေယုလေပန်တကူသင်္ကန်းပန်တကူသင်္ကန်းဆိုတာလူတွေမသုံးဆောင်တော့လို့လမ်းပေးသုတ်တန်သင်္ကန်းစွန့်ပြစ်ထားလို့ပုံမုံလိမ့်လိမ့်ကန့်နေတယ်အဝတ်စုပ်ကလေးတထွာလောက်တမိုင်လောက်တထောင်လောက်စသ လက်တပုံလားအဲ့လိုအဝတ်စုပ်ကြီးကိုကောက်ယူပြီးတော့မှချုပ်ဆက်ဆိုးဝင်ရတဲ့သင်္ကန်းကိုပန်းတကူသင်္ကန်းခေါ်ပါတယ်လူတွေလောင်းကောင်ကိုအဝတ်နဲ့ပတ်ပြီးတော့ရစ်ပတ်ပြီးတော့လူတွေလောင်းကောင်ဒုက္ခတရားပြန်သွားပြစ်တာအဲ့ဒီလူတွေလောင်းကောင်ကိုပတ်ထားတဲ့အဝတ်များကိုခွာယူပြီးတော့ချုပ်ဆက်ဆိုးဝဲရတဲ့သင်္ကန်းကိုပန်းတကူသင်္ကန်းခေါ်ပါတယ် ဘုရားရှင်ကိုရောင်မြတ်ကြီးကိုရောတိုင်လည်းဒီပန့်တုသင်္ကန်းကိုကောက်ပြီးဝေယုံနေအာလုံးတတိသတန်ဃာတော်များကိုလည်းဒီပန့်တုသင်္ကန်းကိုပဲခွင့်ပြုထားပါပန္တုကူလဇီဝရနောက်မြတ်စွာဘုရားရှင်နဲ့တကွတန်ဃာတော်များကိုဇီဝသုတ္တပေးနေတဲ့ဆရာကြီးဇီဝကဆရာကြီးဇီဝကရဲ့လျောက်ထားခြင်းအရာလျောက်ထားတောင်းပန်ခြင်းအရာ အဲ့ဒီမှာဘုရားရှင်နဲ့တကွာသံဃာတော်ဆရာများကိုသင်္ကန်းတူတန်းခွင့်ဆရာသူဝကကတောင်းဆိုရင်းနဲ့ဆိုများအဲ့လိုဆရာသူဝကတောင်းဆိုလာတဲ့အတွက်ကြောင့်သာသနာတော်ကိုကြီးကြီးများတဲ့ပုဂ္ဂိုလ်ကလည်းတောင်းဆိုတာဖြစ်တယ်ရှင်ဘုရားရှင်များလည်းနောင်တော့နောင်တော့ဖြစ်တဲ့ဘုရားရှင်များလည်းခွင့်ပြုတော်မူခဲ့တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာ တရားဓမ္မများလှူဒန်းတဲ့သင်္ကန်းကိုတွေပြီးလှူခံပြီးတော့ဝိယုံသုံးဆောင်နိုင်တယ်ဆိုတာကိုဖွင့်ပြလိုက်တယ်။ကဟပတိကစီဝရပါစီဝရမယ်။ဒီလူတရားဓမ္မများလှူဒန်းတဲ့သင်္ကန်းကိုအဲ့ဒီမှာဝိယုံကွင်းသုံးဆောင်ကွင်းအဲ့ဒီမှာရတယ်။အဲ့ဒီကြတော့မှတရားမှုရှိတဲ့သံဃာတော်များတရားဓမ္မများတရားတရားအားလျော်စွာလူတန်းတဲ့သင်္ကန်းများဝိယုံများ အဲလိုသင်္ကန်းများတူတန်းခွင့်ရလာပြီဆိုတဲ့အခါကလည်းကြတော့သူတဲ့ကတူတန်းရတာပဲသူတဲ့ကတူတန်းရတာအဲဒီမှာသင်္ကန်းတွေတူတန်းတဲ့အတွက်ကြောင့်မို့လေပဲဝဋ္ထရောဟောတိဝဏရောသင်္ကန်းကိုဝတ်သင်္ကန်းကိုတူတန်းတဲ့ပုဂ္ဂိုလ်တွေကဆင်းရဲကြည်လင်တင့်နေခြင်းဆိုတဲ့အကျိုးရတယ်ဒါရင်လားဆိုတော့ အဲ့ဒီသင်္ကန်းကိုလူတန်းရတဲ့ပုဂ္ဂိုလ်များအမျိုးသားများဆိုရင်ပုရိသနာအိတိမေယပတ္တစီဝေနာတိတကိုးပြင့်ကြီးတဲ့သဘိတ်သင်္ကန်းအလိုလိုမိမိလက်ထဲမှာရောက်ရှိလာတဲ့ပြိတ္တာရှိပါသင်္ကန်းလူတန်းမှုတွေဆိုရင်သင်္ကန်းပြိတ္တာတွေလူတန်းမှုတွေဆိုရင်မိမိမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကညာနဲ့တော်ဆန်တန်းပြီးတော့အေဟိဒိဋ္ဌိစိတ်သားလာတယ်လို့ ငါတရားတန်လာခဲ့ခေါ်လိုက်တယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာတကိုးဖြင့်ပြီးတယ်သင်္ကန်းသပိပြိတ္တာရဲ့အကုန်လုံးအပြည့်အစုံရရှိပြီးတော့ယဟန်ဖြစ်ကိုရတယ်။ဒါမျိုးသားများရတဲ့အကျိုးအမျိုးသမီးများကြတော့ဣတိနာယိသီဝရဒါနာမဟာလတ္တပတာရဏမတ္တိနာမတ္တကံပပောတိတန်ဖိုးများစွာထိုက်တန်တဲ့မဟာလတ္တတန်းစာကြီးကိုဝတ်ယုံရတဲ့အကျိုးရတယ် မဟာလတ္တတန်းစာကြီးကိုဝေယုံခွင့်ရမဟာလတ္တတန်းစာကြီးကိုရရှိနိုင်တဲ့အကျိုးမြတ်စွာဘုရားလက်ထက်ကလည်းမဟာလတ္တတန်းစာကြီးကိုဝတ်ဆင်ရတယ်ဆိုတာကလည်းအမျိုးသမီးသုံးခုလောက်ပဲရှိပါလားအဲတော့ဒီသင်္ကန်းကိုထူထမ်းရတဲ့ပုဂ္ဂိုလ်တွေဟာဒီလိုမဟာလတ္တတန်းစာကြီးကိုဝတ်ဆင်ရခြင်းဆိုတဲ့အကျိုးကြီးရတယ်ဒါဟာသင်္ကန်းထူရတဲ့အကျိုးကြီးနောက်ပြီးတော့ဒါရဏဟံဆိုတော့ဘုန်းကြီးတို့သာဥပါရိဒေသတော့မှလည်းကြည့်လိုက်ပြီ ဒီသင်္ကန်းကိုဝါသုသင်္ကန်းနေရာဖြင့်ထူထမ်းရတယ်ဆိုရင်တဲ့ဧကဝတ္တဝါတိကတစ်ထည်သုံးဖို့သုံးသောဝါသုသင်္ကန်းကိုထူထမ်းရပြီဆိုရင်အဲ့ဒီထူထမ်းရတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ပုံညာနေတကယ်သာဝရကုသိုလ်ကိုထူထမ်းရတဲ့အတွက်ကြောင့်မို့တဲ့ဂတိနိဗ္ဗာန်မြဲသောဂတိရှိတယ်သောတာပန်သတိတံနေဝါ

ဘဝသင်္ကန်းကိုထူထမ်းရတဲ့အတွေ့အကြုံကိုမိမိတို့ဒီမှာအသိဉာဏ်ချင်းတည်နေခြင်းဆိုတဲ့အကျိုးတရားအဲ့ဒါနဲ့ဆက်လို့လည်းပဲဘုန်းကြီးတို့ဒီမှာဟောထားတာတွေရှိပါဒီသင်္ကန်းထူထမ်းရတဲ့ပုဂ္ဂိုလ်ကြီးဟာအကျိုးရှိပါရတယ်ဆိုတာတွေလည်းဟောထားပါဘုန်းကြီးတို့ဒါတွေကိုလည်းပဲယဟန္တာအရှင်မြတ်ကြီးများပေါ့ကိလေသာဝဆမထေကြီးတို့သတိလမထေတို့ဒီမထေရမိမိတို့ရဲ့ ဝဖြစ်စဉ်ကိုပြန်ပြီးတော့ဟောကြားတာသူတို့ကသင်္ကန်းလူတန်းရတဲ့အတွက်ကြောင့်ဒီလိုပဲရှင်းနေရှင်းနေတင့်တယ်ကျူရရတယ်ဘုရားရှိခိုးအချို့ချို့ပုဂ္ဂိုလ်ကြီးနဲ့ရေဆင်းလေးတွေကဆန်နေသူတို့ရဲ့ရေဆင်းကိုကချွေဝါရအောင်ဆင်းနေသူတို့ရဲ့သားရည်ဒါသင်္ကန်းလူတန်းခဲ့တဲ့ပုဂ္ဂိုလ်ဆိုတာသိကြတယ်သူရဲ့လူတန်းကိုအောင်မြင်ခဲ့တယ်ဆိုတာသိကြပါအဆင်းလေးတွေဟာသူတို့မှာရေဆင်းလေးတွေဟာတကယ်ကိုရွှေအောင်ဆုံးတာ သူတို့ရဲ့သားရည်လေးတွေကဝါဝင်းနေတယ်။အဲအဲ့ဒါသင်္ကန်းထုတ်တမ်းနေတဲ့ပုဂ္ဂိုလ်တွေအရှင်ရတဲ့တယ်။နောက်ဘုန်းကြီးတို့လည်းသောပြန်တဲ့ကရှိဖို့ဘုံမာသံလေးလို့ဆိုတာဒါသင်္ကန်းထုတ်တမ်းနေတာလို့ဒီသင်္ကန်းထုတ်တမ်းနေတာဒါတွေကိုဘုန်းကြီးတို့များချဲ့ပြီးတော့ပြောနေတော့ဘူး။ဒါဒီထက်ကတက်ကနဲ့ပြောနေတာဆိုတော့ဝါဆိုရဲဝါဆိုလရောက်တိုင်းရောက်တဲ့ဘုန်းကြီးတို့ဒါကြီးဟောဟောပြီးနေတာဆိုတော့သင်္ကန်းကိုလူတန်းရတဲ့ တသဗ္ဗမြတ်စွာဘုရားလက်ထက်ကတင်ညာအဝတ်တင်ညာနေပြီးဉာဏ်တော်တစ်ပါးကိုထူတန်းခဲ့။သုံးနှစ်ကျော်ခံလို့ရှာဝေလို့ရလာတဲ့ဝပန်းတွေလေးတပိုင်းဆိုင်ပြီးတော့တစ်ဖြတ်ဖြတ်ပြီးတော့အဲ့ဒီမှာလူစိုးသခိုးတွေကနေလူယူသွားတဲ့သင်္ကန်းကိုလူယူသွားတဲ့အတွက်ကြောင့်သင်္ကန်းမရှိတော့တဲ့ယဟန်တော်အဲ့ဒီမှာသူ့ရဲ့ဝပန်းတွေကြီးသုံးနှစ်ကျော်ခံလို့ရလာတဲ့ဝပန်းတွေကြီးထူတန်းလိုက်သူတကယ်တရားတရားပဲတကယ်ကိုမုဒ္ဒစာပြီးတယ် တကယ်ကိုလွတ်လွတ်ဆွံ့ကျဲတဲ့ပုဂ္ဂိုလ်ပဲသူဟာဒီဝတ်တန်းတယ်ဒီတစ်ထည်ဝတ်ရဖို့ပဲတစ်ထည်အိမ်မှာဘယ်နှစ်နှစ်ကြုံခံရတာလဲသုံးနှစ်ကြုံခံရတာအဲဒီလိုသုံးနှစ်တိုင်တိုင်ကြုံခံပြီးလွတ်လွတ်ပြီးတော့မှဒီဝတ်တန်းတယ်လေးရဒီဝတ်တန်းတယ်လေးကိုငါရင်မိုးချိုးပြီးမှဝတ်မယ်ဆိုပြီးတော့အဲဒီမှာမျက်စိရှင်းပြီးရေချိုးနေတာအဲတော့ရေချိုးပြီးရင်ဒီဝတ်တန်းတယ်လေးကိုဝတ်မယ်ပေါ့ဆန္ဒပါပါလေးဝတ်တင်မယ်ပေါ့အဲဒီမှာရှင်မြတ်တပါး လူဆိုးတကိုးတွေကနေသူ့ရဲ့ယူမြင်လိုက်တယ်သင်္ကန်းတွေပါမလားတခါလည်းတစ်ခက်တစ်ရွက်တွေကိုခါကုန်ထားတယ်ຫນွေကျိုးနဲ့ဒီကုန်းပတ်ပြီးတော့ဝတ်ပြီးလာတော့ဟောဒီကုန်းဒီပုဂ္ဂိုလ်ကြီးရတယ်ရေထဲကရေထဲကနှမ်းကြည့်တယ်ဒီပုဂ္ဂိုလ်ကြီးရတယ်ရဟန်းတော်လည်းတူတယ်ခါမှလည်းသင်္ကန်းမပါဘဲနဲ့တခါတစ်ရွက်တစ်ခက်တွေနဲ့ပဲအဆက်လုံးရောဝတ်လာတယ်အဲ့တော့ ငါမှလည်းပဲဒီကိုပန်းတွေလေးကိုသုံးမိကျွန်းခန်းလို့ရတာပဲ။ကိုတော့ကတော့လည်းပဲလူကျင်တဲ့တရားတရားရှိသေးမဲ့လူစရာမရှိဘူး။လူစရာရှိပြန်တော့လည်းပဲလူကပုဂ္ဂိုလ်မရှိဘူး။ကဲပါပဲဖြစ်ဖြစ်ငါမှမရှိလို့မလူမလူလို့မရှိဘူး။အတိတ်ကဒါနာကောင်းမှုတွေမပြုခဲ့တဲ့ငါဒီဘဝဒီအဝတ်ထည်လေးတစ်ထည်ဝတ်ရဖို့အတွက်သုံးမိတော့ကျွန်းခန်းယူရတာ။ငါဘာပဲဖြစ်ဖြစ်လူမယ်ဆိုပြီးတော့အဲ့လို ရေရင်းကနေပြက်လာတာရက်တော်မူပါဗျာဆိုပြီးတော့အဲ့ဒီမှာသူ့ရဲ့ဝပန်းတွေကိုတပိုင်းပိုင်းပြီးတော့အရှင်မြတ်ကိုထူလိုက်တာအဲ့လိုထူလိုက်တဲ့အချိန်ကကဏ္ဍမှာဟိုကအရှင်မြတ်ကလည်းပဲတင့်တော်ရနေရာလေးကိုခြုံွယ်လေးမှာသွားသွားပြီးတော့သူဝတ်ကျင်လာခဲ့တဲ့အဲ့ဒီမှာတက်ကြက်တည့်ရွယ်တွေကိုဖယ်ပြီးတော့ဒီပြင်းကူမှလည်းယူရန်လိုက်တဲ့အဲ့ဒီ ဝပန်းတယ်လေးကိုအောက်ကနေခါးဘက်ကနေပြီးတော့အောက်ပိုင်းတစ်ပိုင်းကိုပတ်လိုက်ပတ်ပြီးစီးပြီးတော့အပေါ်ပိုင်းလေးကိုတစ်ခါနဲ့ပခုံးဘက်ကနေပတ်ပြီးလိုက်အဲဒီမှာစီးပြီးတော့အဲဒီခြုံွယ်လေးကနေထွက်လာလိုက်အဲဒီမှာလေနေမင်းကြီးထွက်လာတယ်လို့ပဲရောင်စင်းနေတင့်နေလိုက်တာစွန်းစောပိုင်းကဒီဟန်တော့ကြီးညိုပွဲမဖြစ်ဘူးခုငါတူတန်းနဲ့သင်္ကန်းလေးဝှေ့ယုံလိုက်တာမှာကြီးညိုပွဲကောင်းလိုက်တာ ဆိုပြီးတော့တရားတရားတွေဆုပ်ယုပ်သွားသလားတိုးတက်လာသလားတရားတရားတွေတိုးတက်လာပြီးတော့ကဲပါပဲဖြစ်ဖြစ်ငါမဝတ်တော့ငါဝတ်ဖို့ချန်ထားတဲ့တပိုင်းကိုလည်းငါလှူမယ်ဆိုပြီးအဲ့ဒီနေရာမှာလှူတာလှူတဲ့အခါကျတော့ဆူတောင်းလိုက်တာလေဒီအဝတ်ချေကိုအဝတ်သင်္ကန်းကိုလှူတန်းရတဲ့အတွက်ကြောင့်နာဖြစ်လာတဲ့ဘဝသူ့မတူအောင်ချောမောလှပတဲ့မျိုးသမီးဖြစ်ပါစေသူ့ကိုမြင်ရတဲ့အမျိုးသားများဟာတတိတိလှုပ်ကင်းသွားလောက်အောင်လို့ပဲ စိတ်တည်ကြောင်လျှောက်ချာဖြစ်တဲ့အဲ့ဒီအလှပမျိုးရဲ့ပိုင်ရှင်ဖြစ်ပြရသည်အမျိုးသမီးချင်းရှင်ရင်တောင်မှသူ့ကိုရှင်နိုင်တဲ့အမျိုးသမီးအလှနဲ့ပတ်သက်လို့ရှင်နိုင်တဲ့အမျိုးသမီးရဲ့တဝတ်တအောင်မပေါ်ပါစေနဲ့ဆိုပြီးတော့အဲ့ဒီလိုစုယူပြီးတော့လူတန်းလိုက်တာအဲ့ဒီလိုလူတန်းလိုက်တဲ့အတွက်ကြောင့်မောင်ကြတော့ပုံမှန်တယ်ဆိုတာဖြစ်တာအဲအဲ့ဒီကနေပြီးတော့တခါတည်းမြတ်စွာဘုရားဘောရမမြတ်စွာဘုရားလက်ထက်ကျတော့ဥပ္ပလဝံခေတိမှာလာဖြစ်တာနောက်ဆုံးဉာဏ်ဖြစ်သွားတာ ဒါသင်္ကန်းရှိခဲ့တယ်ပါလူခဲ့တယ်သင်္ကန်းလူတာနေတာသင်္ကန်းလူရတဲ့အကျိုးလေးတွေဒါလေးတွေအဲ့ဒါကဆင်းလူတယ်ဟောဘုန်းကြီးတို့ဒီနေ့ဒီဆင်းရဲသူမာလေးတကူစူတန်းလိုက်တဲ့သင်္ကန်းအဲ့ဒီဆင်းရဲသူမာလေးစူတန်းလိုက်တဲ့သင်္ကန်းလေးဟာတော့ဝိယုံရတယ်သံဃာတော်ရှင်မြတ်တယ်ဒီဆင်းရဲသူမာလေးကိုတို့သူ့ကိုကျေးဇူးများစီမယ် သူလည်းကျေးဇူးများငရုလည်းပဲဒီသင်္ကန်းနဲ့ဝေ့ယူပြီးတော့တခါတည်းတိလေသာအသောကုန်ကယန္နာဖြစ်သည့်ကြံရအောင်မလို့အထုတ်နေဆိုပြီးတော့သိကြအထုတ်ကြတယ်။အဲဒီမှာအားလုံးတောရအကြောင်းကြီးထဲမှာရှိကြတဲ့ယဟန်တော်တွေအားလုံးဟာတဝါရင်းကြီးတွေတရင်ဝါသာကျွတ်တယ်ဆိုရင်လည်းကိလေသာအသောကုန်ကယန္နာဖြစ်ကြတယ်။အဲ့ဒါပါလဲဆိုရင်ဒီမှာခုလိုဝါဥချိန်ခါကာလသင်္ကန်းစစ်တမ်းရတာ ဒါကြောင့်မြတ်စွာဘုရားလက်ထက်ကဆိုရင်ဝါဟုချိန်ခါကလာသံဃာတော်များကိုသင်္ကန်းများသူမိမိတို့လူတန်းနဲ့သင်္ကန်းလေးဝေယုံပြီးတော့ဝါဟုချိန်ခါကလာမှာတရားတွေအားထုတ်တရားအသိဉာဏ်လူတွေပေါင်းမြောက်တော်မူကြပါစေ။အဲဒီမှာသံဃာတော်များကိုလည်းအဲဒီလိုမိမိတို့ကိုယ်တိုင်လည်းဒီသံဃာတော်ရှင်မြတ်ကြီးရတဲ့တရားတော်တရားမြတ်ကြီးရနေရသည်ဒီလိုပဲဆုတောင်းရအောင်။သောတော်ကတော့ဥမာဒဏီလူတော်တော်နေဆုမတောင်း အဲဒီတိုင်းလေးပဲသံဃာတော်များရတဲ့တရားသိဉာဏ်တို့လေးလို့ပြန်ပြီးရပါရစေဒီလိုသတိတာဒါကြောင့်မို့ဒီမှာအဲ့ဒီသင်္ကန်းလူတန်းမှုနဲ့စပ်ပြီးတော့ဘယ်ပုဂ္ဂိုလ်ဟာစပြီးတော့သင်္ကန်းမြတ်စွာဘုရားထံကလူတန်းကိုတောင်းခဲ့တာလဲဆိုရင်ဆရာကြီးဒီဝကဒီနေ့သင်္ကန်းလူတန်းခွင့်ရတာဟာဘုသူကျေးဇူးပဲဆရာဒီဝကရဲ့ကျေးဇူးပဲဘုန်းကြီးတို့ယောဂီများအဲ့ဒီဆရာဒီဝကကြောင့်မိမိတို့သင်္ကန်းလူတန်းခွင့်ရတာ ဒါကြောင့်သင်္ကန်းကျေသူရဖို့ဆိုတာလွယ်သလားခဲရင်သလားညာဒါကြောင့်ဒုံလဘဇီဝရံတေတံအနိကံသာသနာတဇံတံပါရုပါဝိမုသံတိဇီဝတတိအနာတဝံဒုံလဘဇီဝရံတေတံအနိကံသာသနာတဇံတံပါရုပါဝိမုသံတိဇီဝတတိအနာတဝံ စီဝရံခံဝါရောင်လျံဝတိဟံတိဒုံလပံကဘာကလေးသိချေသင်္ချာကုံဆုံးမှီလွန်စွာရနိုင်ကြလာပါပေ၏ဘုရားရှင်လက်တော်ကာကနာတို့မှာမြတ်စွာဘုရားပွင့်စားမှာသင်္ကန်းရည်လူတန်းကိုမရတော့သင်္ကန်းတစ်ချက်တစ်ချက်ရဖို့ဟာပန်းကူသင်္ကန်းကြီးကောက်ယူရတာဆိုတော့တစ်ချက်တစ်ချက်ရဖို့ကြွယ်သလားခင်းရလားနော် ဒုံလဘံကဘာကတိသိရှိသိချာကုသုံးပါလိလွန်စွာရနိုင်လေလာပါပြီ။သစ္တံလူကြီးနတ်ကြီးဓမ္မပြီဝဲအထေအဝမှန်သမျှတို့တဲ့နိုင်သမယာတို့လေးတို့မြတ်လာစွာ၏ဒီဝရံခံဝါရောင်လျံဝတ်တင်ငံသည်အနေကံမြည်တိရဏနေမေနိုင်၌အတိုင်းမသိအောင်အဖို့ထိုက်ကံလာပါ၏ သာသနာတေဇံရွှေကိလသောသာသနာတသိအောင်ဟိအောင်လံမှန်ကြီးလည်းမှန်လာပါပြီဟောဒီယဟန်တော်များဝတ်ယူနေတဲ့သင်္ကန်းကြီးဟာတကယ်သာသနာအောင်လံကြီးပဲသာသနာအောင်လံကြီးပဲသာသနာအောင်တကွန်ကြီးပဲသာသနာတသရွှေကိလသောသာသနာတသိအောင်ဟိအောင်လံမှန်ကြီးလည်းမှန်လာပါပြီ ဓာတုကြုံမဲစွာမှဟိုတန်း၍ပေါင်းလန်းတကူကြီးဖြစ်သောသင်္ကန်းကိုဘာရုပပါရုပိတဝါနာဝို့ယုံရှင်းမြန်တော်မူကြကုန်၍အနာသဝါအတဝောကိုခွာလျောပြခွင်းရှင်းလင်းစင်ကြယ်လွယ်ရိယာယဟန္တာရှင်မြတ်တို့သည်ဒီဝတ္တေသုံးပါးဝေကယုခွေကြီးတဲ့မှာဝိမုဇ္ဇတိတွေ့ချင်းကြီးတွေ့မြောက်၏ နိဗ္ဗာန်သို့ဆက်ရောက်တော်မူကြလေကုန်သတည်းမိမိတို့လူဒန်းနဲ့ဟောဒီဝတ်သင်္ကန်းကိုဝင့်ယုံပြီးတော့ဒီဝါရိတိကကာလမှာတတိပဒံမေကိစ္စာအရှင်းမြတ်တရားတွေကိုရှင်းပြန်ပွားများအားထုတ် ပွားများအားထုတ်ကြလို့ရှိရင်တဲ့အနာတဝအာတဝကိုခွာလျောပြပွင့်ရှင်းလင်းပဲစင်းနွယ်ရိယယဟန္တာပုဂ္ဂိုလ်ဤဖြစ်ပြီးတော့ဒီဝတ္တေသုံးပါးသောဝေကယုခေမာကိတေတဝကမ္မဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေကလွတ်မြောက်ပြီးတော့နိဗ္ဗာန်ဆိုတဲ့ချမ်းသာကိုချမ်းသာမြတ်ဒီရရှိနိုင်ပါစေလို့အဲ့လိုရည်မှန်းပြီးတော့လူတန်းမှာ ဒီလူတန်းနဲ့သင်္ကန်းကိုလည်းပဲယဟန်တော်ရှင်မြတ်များကဒကာဓမ္မများရဲ့ဇာတရားကိုရှင်းရောက်တဲ့အနေအားဖြင့်မိမိတို့ကလည်းပဲသီလကိုသင်ကျေစွာဆောင်ပေးပြီးသင်ကျေတဲ့သီလအခြေခံပြီးတော့ဒီတမာတိပညာဆိုတဲ့ရှင်တရားကိုကျူးစွာပြီးတော့ရှင်းပြန်ပွားများအားထုတ်ဖို့အဲ့ဒီသင်္ကန်းလူတန်းမှုနဲ့ဆက်ပြီးတော့ဘုန်းကြီးတို့စောစောကပြောခဲ့ဝိတ္ထုကြောင်းကြီးဒီလိုကြောင်းမှာစိတ်ဓာတ်ဆိုတဲ့မင်းကြီးနန်းစံတော်မူတဲ့အချိန်ကာလ လောဟနာဆိုတဲ့နေကြီးပေါ့လောဟနာနေကြီးအတွင်းမှာသီဝအမည်ရှိတဲ့ရွာကြီးပြင်မှာရှိတယ်။အဲဒီသီဝဆိုတဲ့ရွာကြီးမှာလည်းပဲဂိရိဒိဋ္ဌိနာဆိုတဲ့ဘုန်းကြီးတို့ရွာနဲ့စံဝေးတောရကြောင်းတက်တဲ့အရာရှိတယ်။အဲဒီတောရကြောင်းတက်ကြီးအဲမှာလည်းပဲသတင်းသုံးပြီးတော့နေကြတဲ့သံဃာတော်များသိရပြိပတ်ဆိုတဲ့ ကဏ္ဍဒုရဝိပဿနာဒုရဆိုတဲ့ဒုရနှစ်ပါးကိုကျူစာပြီးတော့အထုတ်တော်မူနေကြတယ်တဲ့ဒီတော့အကြောင်းတိုက်ကြီးတယ်မှာအဲဒီကြောင်းတိုက်ကြီးတဲ့မှာသေသုံးရတဲ့ပုဂ္ဂိုလ်များအဲဒီသီဝဆိုတဲ့ရွာကြီးအဲဒီရွာမှာသွားပြီးတော့ဆုံးခံရအဲဒီလိုဆုံးခံတဲ့ကာကလကြတော့အဲဒီသီဝရွာထဲမှာလည်းပဲအလွန်ဆင်းရဲတဲ့ဘုန်းကြီးဒီနေ့ကပြောတဲ့ပုဂ္ဂိုလ်ကိုလက်လုံးမှမစမ်းနိုင်ဘူး တနေ့လုံးကတနေ့သားရတယ်အဲ့ဒီမှာအမျိုးသမီးလေးတယောက်ရှိသူ့ရဲ့အမိကမေဓမာအဲ့ဒီအမျိုးသမီးကလေးကသူတော်ဘာရဲ့အိမ်မှာသံပေါ်မောင်းထောင်းရေခတ်အဝတ်လျော်စမိမိရဲ့ခန္ဓာကိုယ်ရဲ့ယဉ်ပြီးတော့အသက်မွေးဝမ်းကြောင်းပြုရတယ်။နေ့စဉ်မိမိရဲ့လက်တော်မှာပတ်သက်လို့တနေ့လုံးမှာတနေ့စားအဲဒီလိုလုတ်ကင်ပြီးတော့ခါနဲ့လုတ်ကင်နေကြတဲ့အခါကလည်းကြတော့သူ့ရဲ့ စေတနာထားပြီးတော့ဒီအရှင်ပုဂ္ဂိုလ်များကိုစေတနာထားပြီးပြုလုပ်ပေးတဲ့အတွက်အရှင်များကကျေနပ်တဲ့သူကိုစုများပေးကြငွေသားငွေနာလေးတွေပေးကြအဲလိုသားမရပေါက်ကြရင်လည်းပေးငွေသားလေးတွေလည်းပေးပေးတဲ့ဟာဒါလေးတွေကိုစုထားပြီးတော့အခုလိုဝါဝုစိတ်ကာကလအဲဒီမှာဣတိရင်ကနေပြီးတော့မပေးလိုက်လေဆိုတော့ပိတ်ပန်းစာလေးတစ်ခုပေးလိုက်တယ် အဲ့ဒီပိတ်ပိုင်းစာလေးတစ်ခုရလာတဲ့အခါကလည်းကြတော့အဲ့လိုမှဝမ်းမြောက်ဝမ်းသာဒီပိတ်ပိုင်းစာလေးကိုတော့ပြင်တာအဝတ်သားနေရာနဲ့ငါမိုးတော့ငါမှရှိတာလေးနဲ့ပဲဝတ်လို့ရတယ်အဲ့တော့ဒီစာလေးကိုတော့ပြင်ငါသံဃာတော်ရှင်မြတ်များဝါသုသင်္ကန်းဖြစ်နေငါတူတမ်းမယ်ဆိုပြီးတော့အဲ့ဒီမှာရလာတဲ့စာလေးတွေသာဘွယ်တော့ပွဲလေးတွေဒါလေးတွေဖြစ်ပြုတ်ပြီးတော့ အဲ့ဒီမှာကောင်းကံကြွလာတဲ့သံဃာတော်တစ်ပါးအဲ့ဒီမှာဆွမ်းမြန်းတောင်းပြီးပြီးတော့သင်္ကန်းလေးဝါစုသင်္ကန်းချင်းနဲ့ရှိမှဝတ္တဝါသိကစီဝရသံဃတာဒီမှာဆိုပြီးတော့သံဃာတော်ကလူတိုင်းဘုဒ္ဓကိုလူတာလေဒီသံဃာတော်ကိုလူတာသူရဲ့ခါကလမှာသံဃာကိုယဉ်မှန်းယဉ်မှန်းပြီးလူရတယ်အာယုပြုပြုပြီးလူရအိမ်မှာဝတ္တဝါသိကစီဝရသံဃတာဒီမှာဒီပေါ်ဘုန်းကြီးတို့မြတ်စွာဘုရားရဲ့ မေတော်ကြီးကောရမီကနေပြီးတော့မြတ်စွာဘုရားကိုသူကိုယ်တိုင်ရက်တဲ့အဝတ်ချိန်နဲ့မြတ်စွာဘုရားကိုသင်္ကန်းပြင်းတဲ့လူတွေကမြတ်စွာဘုရားကလေမိလေးတော်ကောရမီကိုခန္ဓာပါတော်လေးဆိုတော့သံဃာကိုလူတဲ့သံဃာကိုလူသံဃေထိန်နမဟာပလသံဃာသူမကျူပုံများလိမ့်မယ်သံဃာသူရဲ့ငါဘုရားပါပြီးသားဖြစ်သွားပြီဒါကြောင့်သံဃေထိန်နမဟာပလသံဃာဘုရားလူတွေ ဒါကြောင့်ခုလေးတွေအိမဝတ္တဝါသိကစီဝရသံဃသအိမဆိုပြီးတော့သံဃာတော်ကိုထူတန်းအဲဒီမှာဣတိဝတ္တလေးကိုရသွားတယ်သံဃာတော်ကလည်းကျောင်းရောက်တဲ့အခါကလည်းကြတော့အဲဒီမှာသံဃာမတည်ကြီးခံမှာတော့ပြီးတော့ကပ္ပာဒီနေ့ဒီတိဝရရဲမှာအမြဲတမ်းဆင်းရဲတနေ့လုံးမှာတနေ့စားလက်လုံးမှာမဆက်တော့ရတယ်အဲဒီမေဓမာဆိုတဲ့ဆင်းရဲဒီမှာလေးကနေပြီးတော့ဒီမှာ ဒီအဝတ်ပိုင်းစားတွေဝတ်ရှင်လေးကိုဝါစုသင်္ကန်းရှင်နဲ့လူလန်းလိုက်ပါတယ်ဗျာအဲ့တော့ဒီဆင်းရဲသူမလေးကိုချီးမြှောက်တော်အားဖြင့်ဒီဝါစုသင်္ကန်းလေးကိုသုံးဆောင်တဲ့ခက္ကလမှာအကျိုးများအောင်သုံးဆွဲတင်ပါတယ်ဝတ်ယူတင်ပါတယ်ဗျာဆက်ထားပါအဲ့ဒီမှာသံဃမတိရေးဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီဆင်းရဲသူမလေးရဲ့တရားတရားကိုမြင်ညာပြီးတော့အဲ့ဒီမှာသံဃာအားလုံး ဝါဆိုတဲ့နေ့ကြတော့သံဃာအားလုံးကိုသင်တယ်။သံဃာအားလုံးရှိမှပဲဒီမှာဝါဆိုသင်္ကန်းလေးရတဲ့အကြောင်းဒီဝါဆိုသင်္ကန်းထူတဲ့ပုဂ္ဂိုလ်အားလည်းဒီဘာထဲမှာအမတန်မှဆင်းရဲတယ်။သူတစ်ပါးအိမ်မှာစံဖို့မောင်းဆောင်ပြီးတော့ရေခတ်ဝတ်လျော်ပြီးတော့နေရတယ်၊ကြမ်းတက်ပြီးတော့နေရတယ်။ဆင်းရဲသူမှလေးကနေပြီးတော့သူ့ရဲ့ရလာတဲ့အဝတ်ထည်လေးကိုသူမဝတ်ဖဲနဲ့ သံဃာတော်ရှင်များများကိုဝါသုသင်္ကန်းဖြစ်နေလူတန်းနေအဲဒါတာဂိကဒါနာဖြစ်နေလူတန်းတော့ဒီဆင်းရဲသူမှလေးအကျိုးများဖို့အတွက်တဲ့မိမိတို့ဒီသင်္ကန်းမိမိတို့ကိုယ်တိုင်လည်းအကျိုးများအောင်ဝင်ပါမယ်အဲဒါဒီသင်္ကန်းကိုဝတ်ပြီးတော့ဘသူယဟန္တာဖြစ်အောင်အားထုတ်မလဲအကျိုးများ အဲဒီမှာသူတန်တဲ့ကုသိုလ်ရှင်အကျိုးများသံဃာမထေရကြီးကနေပြီးတော့ကြီးညာတဲ့အခါကြတော့မှအဲဒီမှာအစောများမှရှိတဲ့ယဟန်တော်တစ်ပါးကနေပြီးတော့တပည့်တော်ဝိယုံမရသည်တပည့်တော်ဝိယုံမရသည်တဲ့ဒီမျိုးသမီးလေးသူတန်တဲ့သင်္ကန်းတပည့်တော်ဝိယုံတဲ့အခါကဏ္ဍမှာတဝါတွင်ပေါ့တဝါတွင်တော့တပည့်တော်ဝိယုံရလို့ရှိနေတယ် တပည့်တော်ကိလေသာအမောကိုခံရနာရှိအောင်ဖြစ်နိုင်တော့ပါပဲတဲ့တပည့်တော်ဒါကြောင့်တပည့်တော်ဒီသင်္ကန်းလေးကိုတော်တော်ဝို့ရုံနဲ့ပြုပါနောက်အဲဒီကိုလိုလေးလျှောက်ပြီးတဲ့အခါကျတော့နောက်တစ်ခါဟိုကတော်တော်လေးဆိုတော့၃လဟာနောက်တစ်ခါ၂လဝို့ရုံဝင်ပြုပါနောက်တစ်ခါ၁လဝို့ရုံဝင်ပြုပါနောက်ကြတော့29ရက်ဝို့ရုံဝင်ပြုပါအဲဒီကနေပြီးတော့26 25အဲ့လိုဖြစ်နေတယ်နောက်ဆုံးကြတော့ဒီမှာရဟန်းတော်လေးတစ်ပါး ရဟန်းတော်လေးတစ်ပါးအဲ့ဒီမှာသူကတရက်သာသူ့ကိုဝိယုံဝင်ပြီပါဘယ်နှရက်ဝိယုံဝင်ပြီပါမလဲတရက်တည်းတတိတော်ကဟောတယ်ဆင်းရဲသူမလေးငယ်သမားရဲ့သင်္ကန်းလေးကိုတွေ့တော့တရက်သာတတိတော်ကိုဝိယုံဝင်ပြီတော်မူပါဗျာအဲ့ဒီတရက်နောက်ဝိယုံရလို့ရှိရင်တော့တတိတော်ရဟန်းတာဖြစ်အောင်ကြိုးစားအားထုတ်ပါပါဗျာလို့ဆက်ရောက်တာအဲ့တော့ ဒီသင်္ကန်းလေးကိုဝေယုံများတဲ့ပုဂ္ဂိုလ်များဟာလည်းပဲသင်္ကန်းတူတန်းနဲ့အလှရှင်ကိုချီရောက်ခြင်းများအလှရှင်ကိုပါပြခြင်းများတာလေအေးချီရောက်ခြင်းများလေဟိုကလည်းပဲတကယ်ဆင်းရဲသူမလေးကလည်းပဲဒီအဝတ်ထည်ကြီးရတာလွယ်လွယ်ကူကူရတာဟုတ်ရတာမဟုတ်ဘူးပြင်းပြင်းပန်းပန်းနဲ့ဒုက္ခများလောက်ကံပြီးတော့မှရတာအဲ့လိုရလာတဲ့အဝတ်ထည်လေးကိုငါတော့မဝဲတော့ဘူးငါအတိတ်ဘဝ ရှင်းကအတိတ်ဘဝကငါကုသိုလ်ကောင်းမှုတွေမပြုခဲ့တဲ့ဒီဘဝမှာဆင်းရဲတယ်။ဒီဘဝမှာလည်းဘာမှမတူပဲမတန်းနိုင်ဘူးဆိုရင်ကတော့ငါဖွတ်တဲ့နေ့ရုံလေးရှိတော့တယ်၊နေ့ရုံလေးရှိတော့တယ်ငါတော့ညလာတဲ့ဒီဝတ်ထည်လေးအာကိုယ်တိုင်မဝတ်တော့သင်္ကန်းဖြစ်နေလူတန်းပဲဆိုပြီးတော့အဲဒီမှာဝမ်းမြောက်ဝမ်းသာဖြစ်ဒီတန်းတရားဝတ်ထည်လေးကိုဝမ်းမြောက်ဝမ်းသာညလာတဲ့တကယ်လည်းဝမ်းမြောက်ဝမ်းသာဖြစ်အဲလိုဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့အဲဒီမှာ လူတန်းနဲ့သမ္မာလေးတဲ့ဇီဝရဝတ္တမေသိမေသိညာသုလတ္တဝတ္တသုံးလပါတံပါရုပဝိမုတ်ဉာဏ်ဘိကုံဟောသဗ္ဗအာသဝောအဲဒီမှာသူလူတန်းနဲ့ခါကာလမှာလည်းဝမ်းမြောက်ဝမ်းသာကုလိုသူကကုရန်ကျူပြီးတော့လူတန်းဇီဝရဝတ္တမေသိညာသုလတ္တဝတ္တသုံးလပါတံပါရုပဝိမုတ်ဉာဏ်ဘိကုံဟောသဗ္ဗအာသဝောမေဖင်အားတတိတို့ စီဝရံနဲ့သာသနာ့တကုံအလွန်ရောသာသနာ့တကုံနဲ့လွန်ရောတရားမြတ်သိဏဒိဏတပည့်တော်သင်္နာပွေးပေးပေးအထူတမ်းပါဗျာဒီသင်္ကန်းလေးတကယ်ကိုတရားတရားဖြစ်တဲ့သံတန်နဲ့တပည့်တော်ထူတမ်းပါပြီတဲ့ဒီသင်္ကန်းလေးရလာတာလေလွယ်လွယ်ကူကူရတာမဟုတ်ပါဘူးတဲ့ခက်ခက်ခဲခဲပြင်းပြင်းပန်းပန်းသူတော်ဟာအိမ်မှာ ဆင်းရဲပင်မဆိုတာတပည့်တော်လုတ်ပြန်ပြီးတော့မှညလာတဲ့သင်္ကန်းမှာဒုံလပံရာခဲနတ်ဟောဒီကုသိုလ်မျိုးကိုတပည့်တော်သင်္ကန်းစုတမ်းမှုဆိုတာတပည့်တော်ဘဝအတွက်ဘယ်လိုမှလူတန်းဆိုင်လိမ့်မယ်တော့မထင်ခဲ့ပါဘူးအခုအင်မတန်ခက်ခက်ခဲခဲနဲ့ကျန်လာခဲ့တဲ့ဘုအထင်လေးကိုတပည့်တော်လူတန်းရတဲ့တွေ့ကြမှုဒုံလပံအလွန်ရာခဲတဲ့ကုသိုလ်ပါဗျာတဲ့ဒုံလပံသုံးစွာရာခဲလာသောကုသိုလ်မျိုးကိုသူဏ္ဍဝတ္တ တပည့်တော်အရတော်ပြီစွာအရတော်ပြီစွာတပည့်တော်လူဖြစ်ရကျိုးနတ်ပြီတပည့်တော်သာသနာတော်နဲ့တွေ့ရကျိုးနတ်ပြီမြတ်စွာဘုရားသာသနာတော်ကြီးကိုတပည့်တော်သူသင်္ကန်းအနေအားဖြင့်သူတန်းဝင်ရပြီတပည့်တော်သုဒ္ဓတဝတ္တတပည့်တော်ကိုကိုကိုအရတော်ရင်လို့ပဲတပည့်တော်ရဲ့စိတ်ထဲမှာဒီလိုဝမ်းမြောက်ဝမ်းသာဖြစ်ပါလေဗျာတန်တို့တပည့်တော်လူတန်းနဲ့သင်္ကန်းကိုပါရုပ္ပပါရုပ္ပိကဝါနာဝိယုတ်သင်္ကန်းတော်မူကြကုန်ပြီသိက္ခာဝ ဘုရားသားတော်ယဟန်တော်အရှင်မြတ်တို့သည်သဗ္ဗအာတဝောအလုံးစုံသောအာတဝတရားတို့မှာဝိမုတ်တန်းသည်ကျွတ်လွတ်သောအရဟတမရတကူဆိုတဲ့သရကူမြတ်ရရှိတော်မူကြပါစေကုန်ဗျာဒီတပည့်တော်သူတန်းနဲ့သင်္ကန်းကိုဝိယုံပြီးတော့အရှင်ဘုရားများသတိပဋ္ဌာန်ဝိပဿနာအရှင်မြတ်တရားနဲ့ရှင်းပြပွားများအားထုတ်အရဟတမပူပေါက်ရရှိကြပါစေလို့ဒီလိုကူတန်းကျူပြီးတော့မှဒီသင်္ကန်းလေးကိုတူတန်းလိုက်တာ လူတန်းတာလည်းလွယ်လွယ်လေးလူတန်းတာမဟုတ်ဘူးသင်္ကန်းလည်းသူရလာတဲ့သင်္ကန်းကလည်းပဲလွယ်လွယ်ကူကူရတဲ့သင်္ကန်းဟုတ်ရလားမဟုတ်ဘူးခက်ခက်ကြဲကြဲသူကလည်းပြင်းပြင်းပန်းပန်းသူတော်ဘာအိမ်ခါချင်းကြီးယူပြီးတော့လုတ်တဲ့စားတော့စေရနာထားပြီးတော့လူတန်းလုတ်တဲ့ပေးတဲ့အတွက်ကြောင့်တကယ်မေတ္တာစေရနာအားကြီးတဲ့အဲ့ရှင်များနေပြီးတော့သူ့ကိုစွန့်ကျင်လိုက်တယ် အဲ့ဒီဆုံးကျင်းလိုက်တဲ့အဝတ်ထည်လေးကိုသူမဝတ်တော့ဘဲနဲ့ခါဝါစုသင်္ကန်းဖြစ်နေသူတမ်းမယ်ဆိုပြီးတော့အဲ့ဒီမှာရခဲရလာခဲ့ဝတ်ထည်လေးကိုသင်္ကန်းဖြစ်နေသူတမ်းတယ်သူတမ်းနဲ့ခံပါလေပဲတကယ်ကိုဝမ်းမြောက်ဝမ်းသာတရားတရားထက်ထက်တန်တန်နဲ့ကိုသူတမ်းတယ်အဲ့လိုထက်ထက်တန်တန်နဲ့သူတမ်းနဲ့ခံပါလေပဲမိမိသူတမ်းနဲ့သင်္ကန်းလေးကိုဝေယုံပြီးတော့အသောကင်းกว่าယဟန္တာဖြစ်အောင်ရှင်းပြပွားများအထုတ်တော်မူကြပါဗျာအထုတ်နိုင်ကြပါစေဗျာဆိုပြီးတော့ လျှောက်တန်းပြီးတော့လူတန်းလိုက်တာဆိုတော့အတုခံသွားတယ်ရဟန်းတော်လေးကလည်းပဲတန်ခါမဖြစ်ကြီးဘူးအဲ့ဒီမှာဒီမေရမှာလျှောက်တန်းလိုက်တဲ့အတိုင်းပဲလျှောက်တန်းဒီလိုဆိုရင်ဒီသင်္ကန်းကိုမလို့အကျိုးရှိအောင်အကျိုးရှိအောင်တကယ်ရဟန်းသာဖြစ်အောင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်ကိုပထမဦးဆုံးဝိယုံပြီးတော့အားထုတ်ရမယ်ဆိုပြီးတော့အဲ့ဒီမှာတန်ခါမဖြစ်ကြီးကနေပြီးတော့ကြီးညာအဲ့လိုတန်ခါမတည်ရင်ကြီးညာလိုက်တဲ့အခါကလည်းကြတော့သောသောကပြောတဲ့အတိုင်းတပါးလား ဝါရင်း3လဘယ်လောက်ပါလိမ့်မလဲအေးဝါရင်း3လတကယ်တော့ဝိယုံဝင်ပြုတော်မူပါဗျာတကယ်လို့ဝါရင်း3လတကယ်တော့ဝိယုံရလို့ရှိရင်တဲ့တကယ်တော့ဉာဏ်နာဖြစ်အောင်ကြိုးစားအားထုတ်ပါမယ်ဗျာတဝါရင်း3လအားထုတ်လိုက်ရင်ဝိယုံဒီဒီသင်္ကန်းကိုဝိယုံပြီးတော့ဝါရင်း3လအားထုတ်ရင်တကယ်တော့ယဟန္တာဖြစ်အောင်အားထုတ်ပါမယ်ဗျာ အဲ့ဒီကနေပြီးတော့နောက်တစ်တစ်ပါးကနှစ်လနောက်တစ်တစ်ပါးကဆယ်လနောက်တစ်တစ်ပါးကဆယ်လရဲ့စသည်ပေါ့အဲ့ဒီလိုကနေပြီးတော့နောက်ဆုံးတစ်ပါးကျတော့ဘယ်နှရက်လဲတရက်ညာတပည့်တော်ကိုဝန်ခွင့်ပြုတော်မူပါဗျာတပည့်တော်ဒီမေတ္တမလူတန်းနဲ့ဆင်းရဲသူမှလည်းမေတ္တမလူတန်းလိုက်တဲ့သင်္ကန်းလေးတရက်တာနဲ့ဝတ်ယုံခွင့်ရတယ်တပည့်တော်ယဟန္တာဖြစ်အောင်ကြိုးစားအားထုတ်ပါမယ်ဗျာလို့အဲ့ဒီမှာသံဃာ အလယ်မှာသံဃာမတိကြီးဆောက်ထားလိုက်တဲ့ကာလကြတော့အဲ့ဒီသံဃာမတိကြီးကလည်းပဲအဲ့ဒီယဟန်တော်တွေကိုကဲဒီလိုဆိုရင်သူနဲ့ထိုက်ကြပြီအဲ့တော့သူပဲအရင်ဆုံးဝတ်ယူပြီးတော့အားထုတ်ပြီးတော့ဆိုပြီးတော့အဲ့ဒီမှာမေရမလူတန်းလိုက်တဲ့သင်္ကန်းလေးအဲ့ဒီတရက်အားထုတ်မဲ့ယဟန်တော်လေးကိုပေးလိုက်တယ်အဲ့ဒီပေးလိုက်တဲ့ကာလကြတော့ဒီမေရမလူတန်းလိုက်တဲ့သင်္ကန်းလေးအဲ့ဒီယဟန်တော်လေးကလည်းပဲတကယ် ဒီသင်္ကန်းလေးကိုဝေယုံပြီးတဲ့ခါကလာကြတော့သင်္ကန်းထူတန်းတဲ့ပုဂ္ဂိုလ်လေးပဲလူများတယ်အဲတော့မိမိကိုယ်၌ကလည်းပဲတကယ်ကိုတကယ်တော့သတိသမารီအားရနေတယ်တော်တော်ပြည့်စုံနေပြီနဲ့တူပါရဲ့အဲ့ဒီယဟန်တော်လေးကဘာမှသိမပြဘူးအဲ့ဒီမှာယဟန်ကပြအောင်ကြိုးစားအားထုတ်တယ်ဆိုပြီးတော့အဲ့ဒီသင်္ကန်းလေးကိုယူသွားယူသွားပြီးတော့အဲ့ဒီမှာဈဉ္ညာအဆုံးရောက်ပြီဆိုတဲ့အခါကျတော့ဒီသင်္ကန်းလေးကိုဝေယုံနေတယ် အဲ့လိုသင်္ကန်းလေးကိုဝတ်ယူပြီးတော့ဒီမှာကိနိတာအာသောပုဗ္ဗယဟနာဖြစ်အောင်ငါအားထုတ်မယ်ဆိုပြီးတော့ရှင်းညာလျှောက်အားထုတ်တယ်ဘယ်လိုအားထုတ်လဲအဲ့ဒီမှာရှင်းညာလျှောက်ပြီးတော့ရှုမှတ်တယ်ကိစ္စတော်ဝါကိစ္စမိတိပဿနာတည်းတဲ့လက်တော်တရားတွားတဲ့ခါကလမှာတွားတယ်တွားတယ်လို့ရှုရတာ အဲတော့သွားနေတဲ့အမူအရာလေးကာရရှုနေတဲ့ကာကလမှာဘုန်းကြီးတို့ယောဂီများသူ့ရဲ့သဘာဝလေးအရှိသဘောလေးကိုမြင်အောင်ရှုရတာဘာကိုမြင်အောင်ရှုရတာလဲအရှိသဘောအရှိသဘာဝလေးတည်းမြင်အောင်ရှုရတာမရှိတာကိုမြင်အောင်ရှုရတာမဟုတ်ဘူးရှိကိုမြင်အောင်ရှုရတာအဲတော့ဒီမှာရှင်းလန်းလေးရှင်းလိုက်တယ်ဆိုရင်ပဲကျင်းသွားတာတောင့်ပါရွေ့သွားတာကျုံးကန်သွားတာဒီသဘောလေးတွေမတွေ့ရဘူးလား အဲ့ဒါဝါယောတက်ကလေးဘာတက်ကလေးလေးဝါယောတက်ကလေးလေးအဲ့ဒီမှာတွန်းကန်သွားတာတောင်တင်းသွားတာလှုပ်ရှားသွားတာရွေ့ရှားသွားတာဒီသဘောလေးကိုမြင်အောင်ကြည့်ရအဲ့ဒီတွန်းကန်တောင်တင်းလှုပ်ရှားနေတဲ့သဘောဟာရှိသလားမရှိဘူးလားရှိနေတယ်လေအဲ့ဒီရှိသဘောလေးတကယ်လို့လေဖြတ်နေလို့လေပြတ်နေတဲ့ပုဂ္ဂိုလ်သွားလို့ရသေးလားကဲလေတန်းရှိလို့လားမရှိလို့လား အခုလှုပ်ရှားနေတယ်ထိုင်နိုင်တယ်ထားနိုင်တယ်ရနိုင်တယ်ပြန်နိုင်တယ်ယူနိုင်တယ်သွားနိုင်တယ်စားနိုင်တယ်ဝါနိုင်တယ်ဆိုတာဘာရှိလို့လဲခန္ဓာကိုယ်ကြီးတစ်ခုလုံးထဲမှာခန္ဓာနေတတ်ဆိုတဲ့ဝါရောတတ်တယ်ဓာတ်လေးပါးရဲ့အစုဝေးကြီးခန္ဓာကိုယ်ကြီးကဘာရဲ့အစုဝေးလဲအဲဒီမှာခန္ဓာကိုယ်ထဲမှာဒီမှာဓာတ်တွေကဆန္ဒပြန့်နှံ့နေတာဓာတ်တွေပြန့်နှံ့နေတာဥဒ္ဒကမဝါရောတဲ့အဒေါကမဝါရောတဲ့သတ္တတပတ္တတဝါရောတဲ့ ကုဋ္ဌတရားဝါရောတဲ့ကုသိတရားဝါရောတဲ့အဲဒီမှာဝါရောတတ်တဲ့အမျိုးဆိုရှိတယ်အဲဒီထဲမှာခန္ဓာကိုယ်ထဲမှာသွားလာလက်ပတ်နေတဲ့လေတက်တွေအများကြီးရှိတယ်အဲလိုရှိနေတဲ့အတွက်ကြောင့်အခုဒီမှာသွားနေတဲ့ခံမျိုးဆိုရင်တည်ရပြီးတည်ရကျင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးတွေဟာတွေ့ရတယ်အဲဒီသဘောလေးဟာဝါယောတ္တပဲအဲဒီဝါယောတ္တကရုပ်တရားဝါယောတ္တကပါတရားလေ ဒီအဲ့ဒီလိုတောင့်သွားတာကျင်းသွားတာရွေ့သွားတာဒီသဘောလေးသိနေတဲ့စိတ်လေးကဘာတရားလဲနတ်တရားသွားတိုင်းသွားတိုင်းခြိလန်းတိုင်းခြိလန်းတိုင်းဟာဘာလဲဘာကိုတွေ့ရတယ်ကဲအဲ့ဒီမှာငါဆိုတာတွေ့သေးရလားသွားနေတာဘယ်သူသွားနေတာလဲရုပ်နဲ့နာငါသွားတာဟုတ်သေးရလားယောက်ျားမိန်းမသွားနေတာဟုတ်သေးရလားဘယ်သူနဲ့ဘယ်သူသွားနေတာလဲရုပ်နဲ့နာသွားနေတာအဲ့ဒီအတိဟာအမှန်တရားအမှားတရား အမှန်ဒီအဲ့ဒီလိုအမှန်တိုင်းသိအောင်တကယ်အရှိဘာဝကိုမြင်အောင်သိသိချာချာတတိကံပြီးတော့မိမိရဲ့ခြေတော်လေးကျွလာတာကအစရှေ့ကိုတည်ပြီးတည်ရွေ့သွားတာလှမ်းသွားတာခြေတော်လေးချနှင်းသွားတာအဲ့ဒီမှာအစာဆုံးတတိလေးကပ်ပါအဲ့ဒီလိုတတိလေးကပ်ပါပြီးတော့ရှုမှန်ပြီးတော့သွားလိုက်တာဈဉာဏ်ရောက်ပြီးသွားတာဘလို့မှမကြောက်ဘူးခွန်ကြီးတို့ယောဂီများခုနှစ်ဘဝနှားရည်လို့ရှိသေးတယ်ဘယ်နှဘဝလဲခုနှစ်ဘဝ ကဲခုနှစ်လမ်းလည်းပြကြပါလားအဲဒီမှာခုနှစ်လမ်းကြည်လန်းလေးခုနှစ်လမ်းလေးသုံးတာနဲ့ကြိုင်ရတဲ့ဝိပဿနာဉာဏ်အတူမဉာဏ်အတူတွေစစ်စစ်ဖြစ်ပြီးကိလေသာအသောကုန်ကံဉာဏ်နာမတင်ညာလေးဖြစ်သွားတယ်။ဘာဖြစ်သွားလဲ။ဉာဏ်နာမတင်ညာဖြစ်သွားတယ်။ဒီသားမှာဉာဏ်ခုနှစ်ဘဝလေးတင်လာလိုက်ရ။ဘယ်နှဘဝလေးလဲ။ကဲရှုမှတ်မှုပါလို့လားမပါလို့လား။ တတိပါတဲ့အတွက်ကြောင့်မို့တတိလေးနဲ့စိုက်ရှုမှတော့ဟိုဘက်ကညာမပေါ်ဘူးလားကဲရုပ်သဘောနာသဘောကိုသိတဲ့ညာအဖြစ်ဖြစ်ကိုသိတဲ့ညာဒီညာနေပေါ်လာတဲ့အခါကျတော့ဒီညာနေစဉ်စဉ်ရင့်ကျက်ပြည့်စုံသွားတဲ့အခါကျတော့ဖြစ်ချင်းပဲမဉ္ဇဏ်နေစဉ်စဉ်တည်းဒီကိလေသာအသောကုန်ကံရဟန္တာဖြစ်သွားတာအဲဒီမှာဒီကိုယ်တော်လေးယဟန္တာဖြစ်သွားပြီဆိုတဲ့အခါကျတော့မှသံဃာမတိကြီးကံသွားပြီးတော့ရှင်ဗျာတပည့်တော်ကိလေသာအသောကုန်ကံရဟန္တာဖြစ်ပါပြီ ဆိုပြီးတော့အဲဒီမှာသင်္ကန်းလေးကိုသူဝတ်ယုံထားတဲ့သင်္ကန်းလေးကိုအဲဒီမှာအရှင်မြတ်ကြီးပြန်ပြီးပို့လိုက်အဲဒီမှာနောက်တစ်ပါးကလည်းပဲတတိတော်ဝတ်ယုံမရသေးဘူးပြီးတော့နောက်တစ်ပါးကဒီလိုပဲဝတ်ယုံဒီလိုအားထုတ်ဒီလိုနဲ့ပဲတခါနဲ့ထိုင်ပြီးရှုမှတ်ရင်းနဲ့လည်းပဲအဲဒီမိမိရဲ့ရှုကအာယုံရဲ့တခါနဲ့အဖြစ်ဖြစ်သဘောမှန်ကိုယ်တိုင်ဉာဏ်နဲ့တွေးပြီးတော့အဲဒီမှာလည်းပဲနာယီပိုင်းရပိုင်းလေးအထုတ်လိုက်တဲ့ကိလေသာဟာလောဘကံယန္နာဖြင့်နောက်တစ်ပါးနောက်တစ်ပါးတခါနဲ့တဝါတွင်လုံး ယဟန္တာဖြစ်ဖြစ်ပြီးသွားတဲ့ပုဂ္ဂိုလ်တွေကသင်္ကန်းလေးပြန်ပို့လိုက်အဲဒီမှာနောက်တစ်ပါးကသွားပြီးတော့အဲဒီသင်္ကန်းလေးယူပြီးတော့တခါတည်းဝတ်ယုံလိုက်သင်္ကန်းလေးဝတ်ယုံပြီးတော့အဲဒီမှာဆိုင်ပြီးရှုမှတ်လိုက်၊ဉာဏ်လျှောက်ပြီးရှုမှတ်လိုက်၊ရက်ပြီးရှုမှတ်လိုက်၊လျှောက်ပြီးရှုမှတ်လိုက်ဣရိယာပုအမျိုးစုရှုမှတ်ရင်းနဲ့ဒီသင်္ကန်းလေးဝတ်ယုံပြီးတော့တရားတွေအားထုတ်ကြတယ်ကိလေသာအဘောကုန်ခံပြီးယဟန္တာတွေဖြစ်ကုန်ကြတယ်နောက်ဆုံးသတင်းဝါလာချွတ်သွားအဲဒီမှာသတင်းဝါလာချွတ်ပြီဆိုတဲ့အခါကလည်းကြတော့အဲဒီကြောင်းတိုက်ကြီးရဲ့မှာ ယဟန်တော်ပေါင်း900ရှိတယ်။ယဟန်တော်ဘယ်နှပါးရှိလဲ။ယဟန်တော်ပေါင်း900ရှိတယ်။အဲဒီမှာသတင်းဝါလာကျွတ်တဲ့ခါကလာကြတော့အဲဒီယဟန်တော်900တလုံးဟာကိလေသာအသောပုဂ္ဂယဟန်တာဖြစ်သွားတယ်။အဲဒီမေတ္တမတူတန်းတဲ့သင်္ကန်းလေးဝွယုံပြီးတော့အားထုတ်ကြတယ်။အဲဒီမှာမေတ္တမသင်အတူတန်းတဲ့သင်္ကန်းလေးကိုအတုရှင်ကိုလည်းကြီးမြောက်လုပ်ကြတယ်။မိမိကိုယ်၌ကလည်းတရားတရားအောင်ဆိုတဲ့စိတ် တခါနိဗ္ဗာန်ကိုစေတော့အတော်စေအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲမစိတ်ကလေးထားတယ်ဘုရားဘယ်မှမရောက်ဘူးဘုန်းကြီးတို့ယောဂီများဆိုလည်းဘုန်းကြီးပြောလို့တာတရားရိပ်တာကိုရောက်လာပြီဆိုရင်ချမ်းစိတ်တွေပါစိတ်မှမထားစေချင်တော့ရှင်စိတ်တွေလုံးဝဖြတ်စေချင်တယ်ဖြစ်နိုင်ရင်ဘုန်းကြီးဖြစ်နိုင်ရင်အင်္ဂါလူတွေနဲ့ဆက်သွယ်ဖြတ်စေချင်တယ်တရားရိပ်တာရောက်တဲ့ပုဂ္ဂိုလ်အင်္ဂါ အဲ့တွေ့တယ်ဆိုတာလည်းဘုန်းကြီးချက်လက်ရှိလုံးဝအဲ့တွေ့တယ်ဆိုတာလုံးဝမထားချင်တော့တရားအထုတ်ဖို့ရောက်လာပြီဆိုမှတော့ဒီလုတ်ကိုပဲစောင်းပေးပြီးလုတ်ချင်တော့လုတ်ပေးချင်တော့အဲ့လိုဒီလုတ်ကိုစောင်းပေးပြီးတော့တကယ်သာလုပ်မယ်ဆိုရင်ခုမေရမလူတန်းနဲ့သင်္ကန်းလေးဝတ်ယူပြီးတော့အာလောကိလေသာကင်းကွာယဟနာဖြစ်ကြတဲ့မချင်းမြန်များကဲ့သို့မိမိတို့လည်းပဲတရားအသိဉာဏ်လူတွေရနိုင်ကြလားမရနိုင်ဘူးလား အခုကမိမိကလည်းတော့ဆရာအိမ်ကလည်းပဲဒီနေ့နေ့စဉ်လာတဲ့ပုဂ္ဂိုလ်ကလာတယ်တရားချလာတဲ့ပုဂ္ဂိုလ်ကလာတယ်တခါတည်းတချို့ပုဂ္ဂိုလ်ကမနဲ့လာလိုက်နေ့ညနေလာလိုက်တယ်ဒီနေ့ကိုမကောက်တော့ဘူးဒီရိတ်တံမှာနေတဲ့ပုဂ္ဂိုလ်တရားအထုတ်ချင်းရသေးရလားမရဘူးသူနဲ့စကားပြောဖို့ဆိုင်တွေးရတာဒါဟုတ်ချင်းကုန်ညနေလာရင်ဘာမှလည်းရအောင် ကဲညနေလာတော့မှာပြီးမှာပြီးလို့သူကမနဲ့ကြတော့လာပို့ပြီးမနဲ့လာရင်လေးညနေကြပါလာပို့လဲဥပမာဒါနဲ့လေဒါနဲ့ထိုင်ကြည့်ချိန်လေးကိုအဲ့တော့ကိုတရားကိုမလုပ်ရတော့ရင်းစီလာကြာပြီးတော့တရားရတာမရဘူးလားမရဘူးတရားမရတာကိုကိုနိုင်ကမကြိုးစားလို့မရတာတချို့ကမဟုတ်ဘူးလားဘယ်လိုပဲဘဝပဲနဲ့တချို့ကလည်းတရားအားထုတ်တယ်တရားအားထုတ်ဖို့လား ကျောင်းထဲမှာအပ်ကြရတောင်သိတယ်။အပ်ပြောင်းနေတော့သူ့သွားကြတာဒီကဘာတွေ့တယ်။အဲ့ဒါဒါမင်းနဲ့ကြည့်တာ။ဘယ်နဲ့ကိုယ့်လို့ကိုယ်မလို့သူများလုပ်နေတာလိုက်ကြည့်။သူများလုပ်နေတာလိုက်ကြည့်နေတယ်ကိုယ့်လို့ကိုယ်မလို့။ဘုန်းကြီးဟိုပုံပြင်လေးတစ်ခုလေးဖတ်ခုရဂရမကရစ္စနာဆိုတဲ့ပုံပြင်လေး။အဲ့ဒီပုံပြင်စာအုပ်လေးလေးမှာဖတ်ခုရ။အဲ့ဒီမှာယသိသူတော်စင်ကြီးကဘာတရားတွေအထုတ်တယ်။သူတော်စင်ကြီးကတရားတွေအထုတ်တယ်။ အဲ့ဒီတရားတွေအထုတ်ရင်ကနေမြို့ရွာကနေပြီးတော့ဩမြို့လေးရွာလေးတော့လူတွေလည်းနေအဲ့ဒီမှာကြောရက်သွားပြီးတော့လူလူပြင်းတဲ့နေရာလေးမှာသွားအထုတ်မယ်လို့အထုတ်အဲ့ဒီမှန်လို့တဲ့ပုဂ္ဂိုလ်ကလည်းမကောင်းမှုလုပ်တာတဲ့အမျိုးသမီးလေးတယောက်ကလည်းဒီလိုပဲအဲ့ဒီမှာလူတွေနဲ့ခလန်းလန်းလေးမှာသွားပြီးနေမယ်ဆိုသေးလေးနဲ့နေနေတော့ဒီယတိကြီးရဲ့တင်းနဲ့အဲ့ဒီမကောင်းမှုလုပ်တာတဲ့အမျိုးသမီးလေးရဲ့တဲမဝေးဘူးချင်း အဲ့ဒီမကောင်းမှုလုပ်စားတဲ့တဲတွေကိုသွားမယ်ဆိုရင်ယတိကြီးနေတဲ့ကြောင်းလေးသူ့တဲကြောင်းလေးရှိကနေဆက်ဆက်သွားအဲ့လိုဆက်ဆက်သွားတဲ့အခါကျယတိကြီးဟာကိုယ်လုပ်ကိုမလုပ်ဖြစ်ဘူးကိုယ်လုပ်ကိုမလုပ်ဘဲနဲ့အဲ့ဒီအယုသမီးရဲ့မကောင်းမှုတွေဘယ်လောက်များတယ်လဲဆိုတာသူ့အိမ်ကိုသွားတဲ့ပုဂ္ဂိုလ်ဒီနေ့ဘယ်နှယောက်သွားရင်ဘယ်လုံးလေးပုံလားဒီနေ့ဘယ်နှယောက်သွားရင်ဘယ်လုံးလေးပုံလား အဲဒီမှာသူ့ရဲ့ကြောင်းရှိမှာခဲပုံဒီနေ့အဲ့ဒီမကောင်းမှုလုပ်လာတဲ့ကလေးမကြီးကျောင်းရှိကနေဖြတ်သွားတဲ့အခါကလည်းကြတော့ဟဲ့ကလေးမကြီးလာစမ်းဆိုပြီးခေါ်တယ်စစ်သေးကြီးခေါ်ပြီးတော့အဲ့ဒီမှာစီတန်းနဲ့နင်းဟာနင်းဘလောက်မကောင်းမှုတွေများတယ်မများဘူးဆိုတော့ဟောဒီခဲပုံကြီးလားကြည့်တော့တဲ့ကြည်သမ်းပါဦးဒီကဏအတွဲမှာနင်းစီနင်းသွားလာနေတဲ့ပုဂ္ဂိုလ်ဘလောက်များတယ်လဲဆိုတာဒီခဲပုံကြီးလားကြည့်တော့ နှင်းမကောင်းမှုအကုသိုလ်တွေများလိုက်တာသူကပြောတယ်အဲ့လိုပြောလိုက်တဲ့အခါကျတော့မှဟိုကလေးမလေးဟာခါရကြောက်ရွံ့ထိတ်လန့်ပြီးတော့ငါရမကောင်းမှုတွေဒီလောက်တော့များနေပါလားဆိုကြောက်ရွံ့ထိတ်လန့်ပြီးတော့ဒီမကောင်းမှုတွေကရှောင်ပြီးကောင်းမှုတွေပြုတယ်ဒီရတိကြီးမှာတော့အဲ့ဒီသူများကိုမကောင်းမှုလုပ်တာမလုပ်တာကြည့်ပြီးတော့ကိုယ့်ရဲ့ကောင်းမှုကိုလုပ်ရမယ်လို့ကိုမလုပ်ဘဲနေတဲ့အတွက်သူ့မှာသူ့လိုချင်တဲ့တရားရရလားမရတော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြီး ကိုတရားအားထုတ်ဖို့နာရင်သူများအလုပ်လုပ်ရမှာလားကိုယ်လုပ်လုပ်ရမှာလားကိုယ်လုပ်ကမှလုပ်ရမှာလားတရားအားထုတ်ရမှာလားဒါလားကိုယ်ကတရားအားထုတ်ဖို့လားစကားပြောဖို့လားမဟုတ်ဘူးမိတ်ဆွေပြောဖို့လားမဟုတ်ဘူးဘယ်သူနဲ့မှသိဖို့ခင်မမဟုတ်ဘူးကိုတရားလေးကိုအားထုတ်ဖို့လားအဲ့တော့ကိုတရားကိုအားထုတ်ဖို့လားရင်ကိုယ်လုပ်လေးကိုလုပ်မယ်ဆိုရင်ကိုယ့်ရဲ့လုပ်အားနဲ့အမျှအကျိုးတော့မရနိုင်ဘူးလားဘုန်းကြီးတနည်းကပြောတယ်လို့ပဲ ရက်နေတာနဲ့စာရင်တွားနေရင်ကတော့ရှိခရီးမရောက်နိုင်ဘူးလားရောက်နိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအလုံးလုံးနေပြီဆိုရင်ကတော့မဆိုးရုပ်ပါဘူးတိုးတက်နေမှာပါအခုလည်းပဲဒီမှာတရားအားထုတ်နေပြီဆိုရင်အခုလိုပဲသင်္ကန်းပုဂ္ဂိုလ်ကြီးသင်္ကိစ္စကြီးတခြားကိစ္စကြီးအားလုံးလုံးဝဖြတ်တာဖြတ်တော့ပြီးတော့ငါတော့တရားအလုပ်ကိုပဲလုပ်တော့မယ်။ကောင်းပေးပြီးလုပ်နေဆိုရင်အခုမေရမန်လူတန်းနဲ့သင်္ကန်းလေးဝတ်ယူပြီးတော့ တရားအထုတ်ကြရတဲ့ဉာဏ်တော်အရှင်မြတ်များကဲ့သို့မိမိတို့လည်းတရားအသိဉာဏ်တို့တွေရနိုင်သလားမရနိုင်ဘူးလားနော်ဒီတရားအသိဉာဏ်တို့တွေရနိုင်တယ်အဲ့ဒီမှာအာလုံးသတင်းဝါလာကျွတ်ပြီဆိုတဲ့အခါကလည်းကြတော့အာလုံးပဲ900လုံးရဟန္တာဖြစ်ကြတယ်အဲ့လို900လုံးရဟန္တာဖြစ်တဲ့အခါကလည်းကြတော့သတင်းဝါလာကျွတ်ပြီသတင်းဝါလာကျွတ်တဲ့အခါကလည်းကြတော့အဲ့ဒီတောကြောင်ကြီးမှာတိတ်ကမင်းကြီးကလည်းတောကြောင်ကိုသတင်းလာတယ် လာတဲ့အခါကလည်းကြတော့ကိုကဒီသင်္ကန်းကြီးကျောင်းရဲ့ထိတ်မှာကျောင်းရဲ့ထိတ်မှာတစ်ခါဒီသင်္ကန်းကြီးတန်ကြီးနဲ့ဘုန်းကြီးတို့ကမှအောင်လာနေသာသနာအတန်ကြီးဖြစ်နေတယ်ထိတ်ချာဒါနဲ့မတင်တော်ဘူးပေါ့ဒီကဘဝရဏဘွေကြီးသတင်းဝါလာပြုပြီဆိုတော့ဉာဏ်တော်မြတ်ဘဝရဏဘွေကြီးရှင်းပါအဲ့ဒီဘဝရဏဘွေကြီးကိုမင်းကြီးကသူတည်ပြီးတော့ဒိဋ္ဌမင်းကြီးကိုယ်တိုင်ပေါ့ ဦးစီးပြီးတော့ဒီကြောင်းတက်ကြည့်ဖို့တခါလဲတန်ရှင်းတန်ရတန်ရမှတ်ပဖြစ်နေသွားအောင်တခါလဲမီးရောင်စုံနေရောပါရောအမျိုးစုံပေါ့အဲဒီမှာအမျိုးစုံဆိုကြီးအမျိုးစုံအနန္ဒီကလည်းပဲတခါလဲနိုင်ငံတော်အနန္ဒီအမျိုးစုံကျင့်အဲဒီမှာတန်ရတော်ရှင်တဲ့တွေကနေပြီးတော့တကယ်အလေကောင်ထိတ်ဆုံးနေရကနေပြီးတော့အခုမေတ္တမသူတန်းထားတဲ့ဒီသင်္ကန်းကြီးညာတော်900တဝါလုံးဝတ်ထားတာဆိုတော့သင်္ကန်းကြီးကလည်းပဲဟောင်းဝမ်း စုပ်ကျဲတယ်ကဲဝိတ္တတန်ခါကဘယ်နှရာလဲ900တဝါတစ်လုံးဝက်ဝလံဟိုပုဂ္ဂိုလ်ကလည်းဒီတိုင်းဝတ်တယ်လည်းဝတ်မယ်သင်္ကန်းထပ်လျှော်ပြီးတော့မှဝတ်တယ်လည်းဝတ်မယ်အဲတော့အယောင်သင်တွေကလည်းအကုန်လုံးကျွတ်လွတ်ကုန်ပြီအကုန်လုံးသင်္ကန်းကြီးရတယ်လေကိုယ်အကုန်လုံးကြည်မွပြီးတော့သင်္ကန်းတကယ့်ကိုအောင်းသားနေစုပ်ပြတ်အဲ့ဒီသင်္ကန်းကြီးကတခါထိတ်တဲ့ကနေပြီးတော့တခါလန်ထူထားအဲ့ဒီအချိန်မှာ ဒီကိုယ်အနာပွဲကြီးကိုမိမိကိုယ်တိုင်ကြောင်းတိုက်ကြည့်ရောက်လာတဲ့ကာကလကြတော့မှာအဲ့ဒီအလံကြီးကိုအဲ့ဒီသင်္ကန်းမြစ်ပေးနေတဲ့သင်္ကန်းကြီးကိုထိတ်ဆုံးကနေပြီးတော့တင်ထားတွေ့တဲ့ခါကြတော့မှာမင်းကြီးကလည်းဘာကြောင့်လုပ်တာလဲလို့မြည်တဲ့ကာကလကြတော့အားလုံးသောမူကြီးမရဒေနာပြည်တွေကတော့ဒီဟာသူတို့တို့ကတော့မဟုတ်တဲ့အကြောင်းဟာလို့ဒီကြောင်းတိုက်ကသံဃာတော်များဆောင်ရွက်ကြတာဖြစ်တယ်ဆိုသံဃာတော်များလျှောက်ထားဖို့ဆိုတဲ့အကြောင်း အဲဒီမှာမင်းကြီးကိုလည်းဥတည်တဲ့ခါကြတော့မှအဲဒီမှာမင်းကြီးကသံဃာတော်များကိုလျှောက်ထားတဲ့ခါကြတော့သံဃာမထေရညာမထေရကနေပြီးတော့ဒီခုရှိကနေပြီးတော့အောင်လံကြီးတစ်ပွဲလွင့်တင်ထားတဲ့အလံတို့ရဲ့သာသနာအောင်လံကြီးပဲတဲ့သာသနာတော်ရဲ့တကွန်ကြီးပဲတဲ့အဲဒီတော့ဒီသင်္ကန်းလူတန်းတဲ့ပုဂ္ဂိုလ်ဟာသင်ပိုင်ဆိုင်နဲ့သင်အုပ်ချုပ်နေတဲ့တိဝါဆိုတဲ့ရွာကြီးထဲမှာအင်မတန်ဆင်းရဲနွမ်းပါတဲ့ သူဓမ္မအိမ်မှာလက်လုပ်တဲ့သာလုတ်ကန်ပြီးတော့မြင်ရတဲ့မြေဓမ္မဆိုတဲ့ဆင်းရဲဒီမှာလည်းထူထမ်းတဲ့သင်္ကန်းအဲ့ဒီသင်္ကန်းကိုတောင်းအားတွင်လို့တန်ဃာတော်များဝတ်ယူပြီးတော့တရားအားထုတ်ကြအဲ့လိုတရားအားထုတ်ကြတဲ့အတွက်ကြောင့်တန်ဃာတော်များကိလေသာကိုသမ္မာဝိပါကဝဆိုတဲ့ဒီကိုဆင်းရဲဒီမှာအလုံးလွတ်မြောက်ပြီးတော့ကိလေသာအသောကုန်ခံပြီးတော့900ကျော်ရဟန်းတော်တွေကုန်လို့ရဟန်းသာဖြစ်ကုန်ကြတယ်ဒါကြောင့်ဒီသင်္ကန်းကြီးဟာဟောင်းနွားနေပြီမယ်လို့စုပ်ပြဲနေပြီမယ်လို့ ဒါဟာငါတို့သာသနာရဲ့အောင်လံအဖြစ်ကြီးပဲဆိုပြီးတော့ဒါကြောင့်ငါတို့ဒီမှာထိတ်ကနေပြီးတော့တင်လူရတဲ့အကြောင်းတင်ရတဲ့အကြောင်းမန္တအဝင်းဘောကတကွန်နိုင်ငံနေဒီထိတ်ချမ်းမှာဒီသင်္ကန်းကြီးအောင်လံတင်ရတဲ့အကြောင်းအဲ့မှာအမြင့်ရှိတာအဲ့လိုမြင့်ရှိတဲ့ခါကလာကြတော့မှမင်းကြီးဟာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သူ့ရဲ့ကြောရကြောင်းမှာရှိတဲ့အာလောတန်ဃာတို့ရဲ့ယန္နာမတင်တဲ့နေဆိုတော့သူလည်းပဲရှင်ယုံကိုယ်ဝေရတာအမှန်တန်ကိုအားရတယ် အဲ့ဒါနဲ့အဲ့ဒီတိဝါတော်ထဲမှာရှိတယ်အဲ့ဒီဆင်းရဲပင်မာလေးကိုခေါ်ခေါ်ပြီးတော့လည်းသမီးအရင်ကတော့သမီးအရာထားပြီးတော့ချင်းရောက်တော်မူတာအဲ့ဒီမှာယဟန်သံဃာတော်များမှာလည်းဒီသင်္ကတုတန်နဲ့မေရမာလေးရဲ့ဂုံကျေးဇူးကိုအောင်းမြင်ပြီးတော့ချင်းရောက်တဲ့အနေအားဖြင့်တရားတွေစူးစမ်းပွားများအားထုတ်တဲ့အတွက်ကြောင့်ယဟန်တော်900ဘလုံးဣတိတာအာတော်ကုန်ခံပြီးတော့ယဟန်တာဖြစ်သလားမဖြစ်ဘူးလားဟဲ့အဲ့လိုယဟန်တာဖြစ်ကြတယ် အဲတော့ယဟနာဖြစ်ကြတဲ့ဒီသင်္ကန်းသူတန်းနဲ့ကုသိုလ်ရှင်မှလည်းလေနောင်တမလွန်ဘဝကြီးတော့မဆောင်ရတော့ဒီခုမျက်မှောက်ဘဝမှာပဲဒီတိတ်တမင်းကြီးကနေပြီးတော့ချင်းရောက်တဲ့အတွက်ကြောင့်မင်းသမီးမဖြစ်ရဘူးလားကဲဆင်းရဲသူမှလည်းဘဝကနေပြီးတော့ချက်ချင်းပဲမင်းသမီးဘဝကိုရောက်ရှိသွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီသင်္ကန်းရဲ့ကျေးဇူးဟာဂုဏ်ကျေးဇူးတွေဟာဟိုဘဝဟိုဘဝတွေဖြစ်အောင် ဒီအကျိုးကျေးဇူးခံစားရမယ်လို့စောင့်နေကြရမလို့ဒီဘဝနဲ့လည်းပဲမိမိရဲ့ထူတန်းတဲ့သင်္ကန်းဟာမိမိဘက်ကစေရနာ၃တန်ကြံ့ထမ်းတယ်။ပုဗ္ဗစေရနာ၊ပုံဇစေရနာ၊ပရစေရနာဆိုတဲ့စေရနာ၃တန်လေးဖြတ်တယ်။ဒီအလူကံပုဂ္ဂိုလ်ဘက်ကလည်းပဲရှင်းကျဲတယ်။အလူကံပုဂ္ဂိုလ်ဘက်ကလည်းလောဘကင်းမယ်ဒေါသကင်းမယ်မောဟကင်းတယ်။တကယ်လို့လောဘဒေါသမောဟမကင်းသေးရင်တော့မှလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင် ကျင့်ကြံပွားများအထုတ်နေမယ်ဆိုရင်အလူလေးအလူကံနှုတ်နဲ့ပဲမပြည့်စုံဘူးလားအဲလိုပြည့်စုံကျင့်ကြံနေပြီဆိုရင်ဒီကုသိုလ်ရဲ့အကျိုးဟာဟိုတမလွန်ဘဝမှာအကျိုးပေးမှလားဒီဘဝမှာအကျိုးပေးမှလားဟောဒီဒီမျက်မှောက်ဘဝမှာကိုပဲအကျိုးပေးနိုင်တာဒါကြောင့်ဘုန်းကြီးတို့ယောဂီများခုဝါဆိုခြင်းရောက်တဲ့အခါကလည်းကြတော့ခုအားလုံးဘုန်းကြီးတို့တော်ရောမြို့ပါဘုရားဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များ မိမိတို့ကိုယ်ပဲသိကပ်နေတဲ့သံဃာတော်ရှင်များများကိုဝါစုသင်္ကန်းနေလူတန်းမလားမလူတန်းဘူးလားညာအင်းဝါစုသင်္ကန်းနေလူတန်းညာလူတန်းတဲ့အခါကလည်းပါလေပဲသုံးတော့ကပြောတယ်ကုမာရနေသူတောင်းတယ်သူတောင်းအဲဒီမှာသံဃာတော်ရှင်များများသိတယ်မြင်တယ်အဲ့ဒီတရားများကိုတတိတော်တို့ပဲပြန်ပြီးတော့သိရရစီပြန်ပြီးတော့တွေ့ရရစီရပါရစီလို့အဲ့ဒီလိုပဲသူတောင်းပြီးသူတောင်း နောက်ပြီးတော့မိမိလူတန်းတဲ့သင်္ကန်းကိုဝတ်ယူပြီးတော့လည်းဒီတန်ကတော့အရှင်ဉာဏ်များဟာသုတိတအလုံးကုန်ခန်းယန္တာဖြစ်အောင်ရှင်းပြအားထုတ်နိုင်ပါသည်ဒီလိုလေးပဲဒီထဲကမြုပ်ပြီးတော့လူတန်းရသော်ဘုရားလက်ထက်ကတော့အဲ့လိုဝါဟုကိုလူတန်းနဲ့လူတန်းပြီးတော့ဝတ်ကြတယ်ဝတ်ယုံပြီးတော့ရသော်ဘုရားဆန္ဒကမ္မထံယူပြီးတော့အဲ့ဒီမှာတိုးတန်းမှာဆင်းရဲနေရာကိုရှင်းပြပြီးတော့တရားတွေအားထုတ်ကြရသော်ဘုရားလက်ထက်ကဘယ်တော့မှလည်း အခုလည်းပဲဒီတိုင်းပါပဲခုဘုန်းကြီးတို့ရှင်မင်းဝသာသနာရေးတာမှာခုလာပြီးတော့ဓမ္မင်းမျိုးရဲ့သံဝါတွေဉာဏ်နာပြီးတော့အခုမိမိတို့ရဲ့ပရိယတ်ကြီးဆိုတဲ့ကန္ဓအတူတာသာပင်သာချအဲ့ဒီသာပင်သာချတွေကိုစိတ္တကဏ္ဍတို့ဉာဏ်နာလိုက်ဉာဏ်နာပြီးတော့ဝိပဿနာတူတာဆိုတဲ့ဒီမှာအကျင့်နဲ့တရားတွေကိုမိမိတဏ္ဍာသိအောင်ပြည့်ကြအထုတ်ကြမယ်ဆိုပြီးတော့လည်းတော့အထုတ်နေကြတယ်အဲ့ဒီအထုတ်တဲ့ကံကဏ္ဍမှာလည်း အချိန်နဲ့တပြေးညီပဲစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းပွေးလို့ကိုရဟန်းတော်များဣရိယာပု၄ပါးသလုံးထိုင်ရင်လည်းရှုမှတ်နေတယ်၊ရရင်လည်းရှုမှတ်နေတယ်၊သွားရင်လည်းရှုမှတ်နေတယ်၊ကြောင်းရင်လည်းရှုမှတ်နေတယ်။တကယ်လို့သာဒီရဟန်းတော်များပါရမီပြည့်စုံမယ်ဆိုပါရင်သောသောကမေတ္တာပြုတန်းတဲ့သင်္ကန်းလေးကိုဝိယုံပြီးတော့အားထုတ်ကြတဲ့ရဟန်းတော်များခဲ့သို့အချိန်ပိုင်းလေးအတွင်းမှာနာရီပိုင်းလေးအတွင်းရက်ပိုင်းလေးအတွင်းနဲ့တရားအသိဉာဏ်တို့တွေမရနိုင်ဘူးလား။ ရနိုင်ပါလေဒါဘူးမှမပြောနိုင်ဘူးရနိုင်ပါတရားနဲ့ပြည့်စုံနိုင်ပါဒါကြောင့်ဘုန်းကြီးတို့ခုယောဂီညာနဲ့လည်းသင်္ကန်းကိုထူတန်းရတော့မိမိတို့ထူတန်းတဲ့သင်္ကန်းဟောဘာလို့သင်္ကန်းနေတာဒီလောက်ကျူးများပါလားဒီသင်္ကန်းကိုထူတန်းရတဲ့အတွက်ကြောင့်လည်းပဲနိဗ္ဗာန်ပုံညာမိမိတို့ဝတ်ထားပြီးတော့ဝါသုသင်္ကန်းနဲ့မြင့်တင်ထူတန်းနေရတဲ့အတွက်ကြောင့်လည်းပဲသောတပန္နတတိက သောတပန်နဲ့အလားတူရဲ့အကျိုးတွေလည်းရနိုင်ပါလားပင်နိဗ္ဗာန်ကလည်းလွတ်နိုင်ပါလားဒီဝိသင်္ကန်းကိုလူတန်းတဲ့အတွက်ကြောင့်မို့သင်အားဖြင့်လည်းဖြစ်နေနိုင်ပါလားဒီဝိသင်္ကန်းကိုလူတန်းရတဲ့အတွက်ကြောင့်မို့မဟာမတ္တကျမ်းစာကြီးကိုလည်းဝတ်ဆင်နိုင်ပါလားအဲဒီဝိသင်္ကန်းကိုလူတန်းရတဲ့အတွက်ကြောင့်မို့မိမိတို့ဟာတကယ်ကိုအတ္တိမယစီဝရပတ်တကောပြင်းကြီးတဲ့ဝိသင်္ကန်းပြိတ္တာတွေကိုလည်းအားရှိနိုင်ပါလားအဲဒီသင်္ကန်းကိုလူတန်းရတဲ့အတွက်ကြောင့်မို့လည်းဒီမျက်မှောက်ဘဝမှာကိုပဲ ချမ်းသာရဲ့အကျိုးတရားတွေလည်းရနိုင်သလိုနောက်ဘုန်းကြီးတို့ပုဂ္ဂလဝံခေရီမတို့ကဲ့သို့လည်းပဲကိလေသာအတော်ကုန်ခန်းပြီးတော့ယဟန္တာရှိအောင်မဖြစ်နိုင်ဘူးလားဒီတူတန်းနဲ့ကုသိုလ်ရှင်မလည်းယဟန္တာရှိအောင်ဖြစ်နိုင်တယ်မိမိတူတန်းနဲ့သင်္ကန်းကိုရုပ်ဝတ်ယုံပြီးတော့ရှင်းပြပွားများအားထုတ်တဲ့ယဟန်တော်ရှင်မြတ်များလည်းပဲကိလေသာအတော်ကုန်ခန်းပြီးတော့ယဟန္တာရှိအောင်ဖြစ်နိုင်တယ်ဘူးလားဗျာကဲအဲ့လိုဖြစ်နိုင်အောင်ကျင့်ကြအားထုတ်နိုင်ရပါစေလို့စိတ်ထဲမှာထားပြီးတော့ လူတန်းမှုရမလိုအပ်ဘူးလားဗျာဒါကြောင့်ဒုံလဘံဇီဝရံစေတံအနေကသာသနာကြကြံဓမ္မာရုပ္ပဝိမုစ္ဆန္တိပြုဝတ္တိအနာတဝံဘုန်းကြီးဒီဝိတုကြောင့်လေးဟာဒီလောက်ပဲဒီဝိတုကြောင့်လေးဟာသူကမတုရသဝါဟိနီဆိုတဲ့ကျမ်းအဲ့ဒီဝိတုစာအုပ်လေးတွေကနေပြီးတော့စာအုပ်ဟောင်းလေးအဲ့ဒီစာအုပ်ဟောင်းလေးတွေကတွေ့တဲ့အတွက်ကြောင့်ဘုန်းကြီးကဒါလေးကိုကြည့်ချင်တယ် ကြည့်ထားပြီးတော့ဝါသဝါကတဲ့အချိန်ကာလမျိုးမှာသင်္ကန်းလူဒန်းရတဲ့ပုဂ္ဂိုလ်ကြီးမိမိတို့သင်္ကန်းကိုလူဒန်းလိုက်လူဒန်းပြီးုံရင်မဟုတ်ဘူးမိမိတို့လူဒန်းတဲ့သင်္ကန်းလေးကိုဝေးယုံပြီးတဲ့ရဟန်းတော်ရှင်များများသတိပဋ္ဌာန်ရှင်းတဲ့တရားကြီးရှင်းပြအားထုတ်နိုင်ပါစေရှင်းပြအားထုတ်ပြီးအားနေရောစွာလည်းပဲတရားအသိဉာဏ်တို့ရရှိပါစေဒီလိုစိတ်ထဲမှာညှုပ်ပြီးတော့လူဒန်းဟဲ့မိမိတို့ကိုယ်တိုင်လည်းရဟန်းတော်များသိတယ် ဒီတရားသိဉာဏ်လူတွေဒီလိုလေရရှိတရားသိလို့ဒီလိုထူထောင်ပြီးတော့ထူထမ်းမယ်ဆိုရင်အလူကပုဂ္ဂိုလ်ရောအလူပင်ပုဂ္ဂိုလ်ရောသင်ရဲ့မငြိမ့်နိုင်ဘူးလားနော်ဒါကြောင့်သုံးလပါးဇေဝရံတေတံအနက်ကသာသနာတဇံဓမ္မရုပ္ပဝိမုသံတိရှိဝတ္တိအနန္တဝံဇေဝရံဘာဝရောက်လျေဝသင်္ကံတိဒုံလပံဥဒဝဂတိသိရှိသိချာကုံဆုံးမှလည်းလွန်စွာရနိုင်ခြင်းလာပါ၏ ဒေတံသူကိနာတိဓမ္မတိဝေသေအဝံမှန်တရားတို့ဖြင့်နိုင်သမယာကျော်လေးထွမြာနာစွာဤဒီဝရံသံဝါရောင်လျံဝသင်္ကတိအနကံမြည်တိယရဏနှင့်နှင့်နိုင်တဲ့အတိုင်းမတိကောင်အဖို့ထိုက်ကံလာပါ၏သာသနာတေသံတွေ့ရလာသောသာသနာတသိအောင်ဟိအောင်လာမှန်ကြီးနဲ့မှန်လာပါ၏ တန်တို့ကျုံရင်းစွာမှဟိုတန်၍အောင်းလာတကွန်ကြီးဖြစ်သောသင်္ကန်းကိုပါရုပ္ပပါရုပိတဝနာဝုယုသင်္ညာတော်မူကြကုန်၍အနာတဝောအတောကိုခွာလျောပြခွင်းရှင်လင်းစင်ကြယ်နွယ်ရိယာယဟန်သာတတိဒီဝတ္တိသုံးပါးဝုကိုကရုပ်ခွေရဲနဲ့ကရုပ်ခွေကြီးတဲ့မှာဝိမုဇ္ဇန်တိထွက်ချင်းကြီးထွက်ရောက်လေ နိဗ္ဗာန်သို့ကောင်းစွာမသွေဆက်ရောက်တော်မူကြလေကုန်သတည်း